အခန်းကြီး31အငယ်1မှ8တဖန်မောရှေသည်တွား၍ဣဒေလမျိုးသားအပေါင်းတို့အားဟောပြောသည်ကားငါသည်ယနေ့အသက်120ဆေးပြီတင်တို့ရှေ့မှထွက်ဝင်ခြင်းကနောက်တဖန်မတတ်နိုင်ဒါရုဘုရားကလည်းတင်သည်ယော်ဒန်မြစ်ကိုမကူရဟု မိန့်တော်မူပြီးတင်တို့၏ဘုရားသခင်ဒါရုဘုရားသည်တင်တို့ရှေ့မှကူ၍ထိုပြည်သားအမျိုးမျိုးတို့ကိုဖျက်ဆီးတော်မူသည်ဖြင့် သူတို့နေရာကိုတင်တို့ဝင်စားရကြလိမ့်မည်ဟာရဖျားအမိန်တော်အတိုင်းယောရှုသည်လည်းတင်တို့ရှေ့မှကူးရလိမ့်မည်ဒါဝရဖျားသည်လည်းအာမောရိရှင်ဘင်ရှိဟုန်နှင့်ဩဃတို့၌၎င်းဖြစ်စည်းတော်မူသော သူတို့ပြည်၌၎င်းပြုတကဲ့သို့ ထိုပြည်သားအမျိုးမျိုးတို့၌ပြုတော်မူလိမ့်မည်ဒါဝရဖျားသည် သူတို့ကိုတင်တို့၌အပ်တော်မူသည်ဖြင့်ငါမှားထားသမျှသောပညာတို့အတိုင်း သူတို့၌ပြုရကြလိမ့်မည်အာယူ၍ရဲရင်ချင်းရှိကြလောမစိုးရင်ကြနှင့်သူတို့ကိုမကြောက်ကြနှင့်ဒါရဖျားသည်တင်တို့ဖျားသခင်ဖြစ်၍တင်တို့နှင့်အတူကိုယ်တိုင်ကြွတော်မူမည်တင်တို့ကိုစွန့်တော်မူမူပြစ်ထားတော်မူမူဟု ဟောပြော၏တဖန်ယောရှုကို ခေါ်၍တင်သည် အာယူ၍ရဲရင်ချင်းရှိလောအကြောင်းမူကားဒါရဖျားသည်ဤလူတို့အားပေးခြင်းကဘိုးဘီတို့အားချိန်ဆတော်မူသောပြည်သို့ သင်သည်သူတို့နှင့်အတူတွား၍အမွေခံစေရမည်တင့်ရှိမှသာရဖျားသည်ကိုယ်တိုင်ကြွ၍သင်နှင့်ရှိတော်မူလိမ့်မည်တင့်ကိုစွန့်တော်မမူပြစ်ထားတော်မမူမစိုးရိမ်နှင့်စိတ်မပြတ်နှင့်ဟုဣဒရေလအမျိုးသားအပေါင်းတို့ရှိမှပြောဆို၏အငယ်9မှ73ဤပညာတရားကိုမောရှိသည်ရေးထား၍သာရဖျား၏ဗြေညင်တစ်တာတော်ကိုထံတော် လေဝိသားယေပရဟိတ်များဣဒရေလအမျိုးအသက်ကြီးသူ အပေါင်းတို့၌အပ်၍ပါထားသည်ကခုနှစ်နှစ်ဆည်၍ကြုံများကိုလွှတ်ခြင်းကချင်းချက်သောနှင့်တကင်းဒီပွဲခံခြင်းရောက်မှတင်တို့၏ဘုရားသခင်ဒါဝရဘုရားရွေးကောက်တော်မူလက်တန်သောအရက်တွင်ဣဒရေလအမျိုးသားအပေါင်းတို့သည် ရှေ့တော်၌ကိုကိုပြခြင်းကလာကြသောအခါဤပညာတရားကိုထိုပရိသတ်အပေါင်းတို့ရှေ့မှဖတ်ရရမည်ယောက်ျားမိန်းမ သူငယ်များတဲခုသောတပန်းမျိုးသားများတို့သည်ကြား၍နားလေသဖြင့်သင်တို့၏ဘုရားသခင်သာရဘုရားကို ကြောက်ရွံ့၍ဤပညာတရားစကားအလုံးစုံတို့ကိုစောင့်ရှောက်စေခြင်းကပရိသတ်တို့ကိုစုဝေးစေကြလော့ထိုတို့ပြုလျင် နားမလဲသေးသောသူငယ်တို့သည် ကြားသဖြင့်သင်တို့သည်ယော်ဒန်မြစ်ကိုကူး၍ဝင်စားလက်တန်သောပြည်၌နေသည့်ကာလပတ်လုံးသင်တို့ဘုရားသခင်သာရဘုရားကိုကြောက်ရွံ့စေခြင်းကသင်ကြလိမ့်မည်ဟု မှားထားသည်အငယ်14မှ23ထာဝရဘုရားကလည်းတင်းဒီတရားသောအချိန်ဤပြီးယောရှုကိုခေါ်၍ပရိသတ်စည်းဝေးရာတဲတော်သို့ချဉ်ကပ်လောသူကိုငါမှားထားမည်ဟု မောရှေအားမိန်တော်မူသည့်တိုင် မောရှေနှင့်ယောရှုသည်တွား၍ပရိသတ်စည်းဝေးရာ တဲတော်သို့ချဉ်ကပ်ကြ၏ထာဝရဘုရားသည်တဲတော်တွင်မိုးတိမ်တိုင်၌ထင်ရှားတော်မူ၍ မိုးတိမ်တိုင်သည်တဲတော်တကားဝအပေါ်မှတည်နေ၏တဖန်မောရှေအားသာရဖျားကတင်သည်ဘိုးဘေတို့နှင့်အိပ်ပျော်သောအခါဤလူမျိုးသည်ထ၍ယခုသွားသောပြည်၌နေသောတပန်းမျိုးသားကိုးကွယ်သောဖျားတို့နှင့်မှားယွင်း၍ငါကိုစွန့်လျက်ငါဖွဲ့ထားသောဗြိဉ္ဉ်တရားကိုဖျက်လိမ့်မည်ထိုအခါငါသည်အမျက်တော်ထွက်၍သူတို့ကိုစွန့်မည်သူတို့မှငါမျက်နာကိုလွှဲသဖြင့်သူတို့သည်ပျက်စီး၍ ဘေးဒဏ်ရံမံအပေါင်းတို့နှင့် တွေ့ကြုံကြလိမ့်မည်။ထိုအခါသူတို့ကငါတို့ဘုရားသခင်သည်ငါတို့တွင်ရှိတော်မမူသောကြောင့်၊ဤဘေးဒဏ်တို့သည်ငါတို့အပေါ်မှာရောက်သည်မဟုတ်လောဟု ဆိုကြလိမ့်မည်။သူတို့သည်အခြားတပါးသောဘုရားတို့နောက်သို့လွှဲသွား၍ပြုသောဒုစရိုက်အပေါင်းတို့ကြောင့်၊ထိုအခါငါသည်ကိုယ်မျက်နှာကိုဧကန်အမှန်လွှဲမည်။ယခုမှာဓမ္မသီချင်းကိုရေးထားကြလော့။ထိုသီချင်းကိုဣသရေလအမျိုး တဖက်၌ငါအဖို့တက်တည်ဖြစ်စေခြင်းငှာသူတို့သည်နှုတ်ကြက်ရအောင်တင်စီကြလောအကြောင်းမူကားသူတို့၏ဘိုးဘီတို့အားငါချိန်ဆို၍နို့နှင့် ပြားရည်စည်းသောပြည်တို့သူတို့ကိုငါဆောင်သွင်းသည်ဖြင့်သူတို့သည်ဝါစွာစားရ၍စူဖြိုးသောအခါအခြားတစ်ပါးသောဖျားတို့ထံသို့ လွှဲသွား၍ဝတ်ပြုကြလိမ့်မည်ငါကိုပုန်ကန်၍ငါပရိညင်တရားကိုဖျက်ကြလိမ့်မည်ဘေးဒဏ်ယံမှန်အပေါင်းတို့နှင့် တွေ့ကြုံသောအခါထိုတည်ခြင်းသည်သူတို့တစ်ဖက်၌တက်တည်ခံလိမ့်မည်သူတို့အမျိုးအနွယ်သည်နှုတ်ကျက်မမေ့လျော့ရငါချိန်ဆိုသောပြည်တို့ငါဆောင်၍မသွင်းမီယခုပင် သူတို့ကြံစီသော အကြံစီကိုငါတိဤဟု မိန်တော်မူ၏မောရှိသည်လည်းထိုနေ့၌ဓမ္မတိချင်းကို ရေးထား၍ဣဒေလအမျိုးသားတို့အားသင်လေ၏ တဖန်တို့ဤသားယောရှုအားဒါဝရဖျားကတင်ဒီအာယူ၍ရဲရင်ရှိလောငါချိန်ဆိုသောပြည်တို့ဤတွေလာအမျိုးသားတို့ကိုဆောင်တွင်းရမည်ငါသည်တင်နှင့်တူရှိမည်ဟု မှားထားတော်မူ၏အငယ်24မှ30မောရှိသည်ဤပညာတရားစကားတော်အလုံးစုံတို့ကိုအကုန်စင်ရေးထားပြီးမှအရဖျားဤဗြိဉ္ဉ်တစ်တာတို့ကိုထမ်းသော လေဝိသားတို့ကိုခေါ်၍ ဤပညာတိကျမ်းစာသည်တင်တို့အမျိုးတစ်ဖက်၌တက်တည်ဖြစ်မိအကြောင်းထိုစာကိုယူ၍တင်တို့ဘုရားသခင်သာရဘုရား၏ဗြိညင်တစ်တာတို့အနားမှာတင်ထားကြလောတင်တို့အမျိုးသည်ပုံကန်တက်သောသဘောခိုင်မာသောသဘောရှိကြောင်းကိုငါသိငါအသက်ရှင်၍တင်တို့တွင် နေစဉ်ခါယနေ့ပင်တင်တို့သည်သာရဘုရားကိုပုံကန်ကြပြီးငါတည်သောနောက်ထိုမြတ်မက ပြုကြလိမ့်မည်တင်တို့အမျိုးအနွယ်အသက်ကြီးသူ အရာရှိသူအပေါင်းတို့ကိုငါထံမှစုဝေးစေကြလော့ဤစကားတို့ကိုသူတို့အားဟောပြော၍သူတို့တစ်ဖက်၌ကောင်းကင်မြေကြီးကိုငါတိုင်တည်မည်အကြောင်းမူကားငါတည်သောနောက် သင်တို့သည် လုံလုံဖောက်ပြန်၍ငါမှားထားသောလမ်းမှလွှဲသွားကြလိမ့်မည်ကိုငါသိ၏နောင်ကာလတွင်သာရဖျားရှေ့တော်၌ဒုစရိုက်ကိုပြု၍ကိုလက်နှင့်လှုပ်ဆောင်သောအဖျင် အမျက်တော်ကိုနှိုးဆော်သောကြောင့်တင်တို့သည်ဘေးဥပါနှင့် တွေ့ကြုံကြလိမ့်မည်ဟုတတိပေးလေ၏မောရှိသည်ဣတရေလပရိသတ်အပေါင်းတို့အားအကုန်စင်မွဲ့ဆိုသောတည်ခြင်းစကားဟုမူကား